အမေရိကသတ္တမဖောင်ဒေးရှင်းအဖွဲ့ကစီယုံပြီးတော့ကျင်းပတဲ့တတိယအကြိမ်ရက်60တတိပဌာဥပဒနာစခန်းဖွင့်ပွဲအခမ်းအနားမှာဘုန်းကြီးများတာဝန်ရှိတဲ့အတိုင်းကမ္ဘာရရကရောက်လာကြတဲ့ဓမ္မဆွေမျိုးဓမ္မမိသားစုတွေအခုထပ်မှပြီးတော့တွေ့ရတာဟာဘုရားဝန်တာပါတယ် ငကောကဓမ္မစီမျိုးဓမ္မမိသားစုအဟောင်းကြီးလည်းပဲပါလာသလိုအတ္တတွေလည်းပဲဒီမှာပါလာတာအထူးသဖြင့်အရွယ်ကောင်းတဲ့အရွယ်ငယ်တဲ့ပုဂ္ဂိုလ်များလည်းပဲဒီမှာပါဝင်လာတာကိုတွေ့ရတာအဲဝန်တာပါတယ်ဓမ္မကာမောဘဝဟောတိ ဓမ္မကိုမျက်လို့ချစ်ခင်သူဟာတိုးတက်ကြီးပွားဖွံ့ဖြိုးချမ်းသာလာတတ်ပါရဲ့ဆိုတဲ့မြတ်စွာဘုရားရဲ့အဆိုအမေရအခုလိုကမ္ဘာပြဿနာအခက်ခဲကြောက်ကြကောင်းတဲ့ခိကာရာကြီးမှာပေါ့လေဓမ္မကို မျက်လို့ချစ်ခင်ပြီးတော့ခိတ်ခဲကြတဲ့ကပေါ့လေတော်တော်ဥယျာဉ်များများ ရောက်လာတာကိုတွေ့ရတော့တာပြီးတော့ကိုဘုန်းကြီးကတော့ရှင်းတတ်ပါတယ်ဒီပုဂ္ဂိုလ်များဟာတကယ်အကုသိုလ်ဖြစ်တဲ့ဓမ္မကိုဉာဏ်တို့တံမိုးထားပြီးတော့ဗောလေခက်ခဲကြတဲ့ကလာဆိုင်ကြပြီတယ်ဆိုတာဗောလေတွေ့တွေ့ပြီးတော့ဒီဒီလည်းဖြစ်နေပါတယ်ဓမ္မကာမောဆိုတဲ့စကားစုမှာဓမ္မအရာကတော့ ဓမ္မလို့ဒီလိုသက္ကတအတာနဲ့ထွက်ကြပါလေ။ဒါမှမဟုတ်ဒီထဲမှာငုံနေတဲ့အတိတ်ပဲကညွှန်ကြားတဲ့အတိုင်းတိတိကျကျရှင်းသုံးသူကိုအောက်တမ်းမကြရအောင်လို့စောင့်မတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်။စောင့်မတယ်ဆိုလို့ရှိရင်ရာဟုတုတစ်ခုကို ကင်တွယ်ပြီးတော့ပေါ့လေမတင်လိုက်တဲ့အခါအောက်လည်းကြမသွားဘူးခုလက်မှလည်းရမနေဘူးအဲ့ဒါကိုပဲဆောင်ပြီးတော့မတယ်ဆောင်မတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ဆောင်မတယ်ဆိုလို့ရှိရင်ကုကြီးရဲ့ကာကွယ်တဲ့စောက်ရှောက်တဲ့အစဉ်တန်းဖြစ်တည်ပြီးတယ်ဆိုရဲ့သဘောလည်းပါတော့ပါတယ်အဲ့ဒါဟာဓမ္မရဲ့အနှစ်သာရပါပဲ။ ဒီတော့အခုကဘာရရကလာကြတဲ့ဘုန်းကြီးတို့ရဲ့ဓမ္မအမိတ်ဆွေဓမ္မမိသားစုတွေဟာအဲ့ဒီလိုအစွမ်းတတ္တိရှိတဲ့ဓမ္မကိုညာလို့သူများဖြစ်ကြောင်းဒီအထိလာပုံထောက်လို့ရှိရင်ထင်ရှားနေပါပြီ။အဲ့တော့ဘုန်းကြီးတို့တွေကသူတို့လိုတဲ့အတိတရားနဲ့အကျင့်တရားကိုမြတ်စွာဘုရားအစိုးအမိန့်တိုင်း နာတာကျေးဇူးရှင်ပါလိဆရာတော်ဆရာကြီးဩဝါဒအရပါလိဓမ္မအကူပြေဖို့ပါပဲဘုရားတို့ဘက်ကတာဝန်ကတော့ဓမ္မလမ်းကြောင်းကြောက်ကြောက်ရှောက်ဖို့ရာဘုဒ္ဓဒေသနာကြီးနဲ့ကြည့်ပြီးတော့ဆရာတော်ဆရာကြီးဩဝါဒအရအကူကြီးပြေဖို့တာဝန်ရှိပါတယ်။အင်းတရားဖြင့်အထုတ်တဲ့ပုဂ္ဂိုလ်များ အထုနီးအတိတရားတွေရရှိဖို့ရအတွက်ဘုန်းကြီးတို့ကပြင်မှာပါကျင့်ဤမှသိထားပြီးတော့ကျင့်ဤလမ်းကြောင်းသိထားပြီးတော့ဒီလမ်းကြောင်းကလျှောက်လို့ရှိရင်ကိုယ်လုံးစိတ်ထားသုံးပါးလို့ပြည့်နာသာကင်းတန်ရှင်းရင်ကြီးနုညအေးချပြီးတော့နှစ်သက်ဖွယ်ရဖြစ်တယ်ဆိုတဲ့သိစိတ်တက်ကလေးရှိပြီးတော့အဲ့ဒီအခြေအနေကိုလိုလားတဲ့ပုဂ္ဂိုလ်ကြီးဟာ အဲ့ဒီလမ်းကြောင်းပြထားတဲ့လမ်းကြောင်းဖြောင်းကြောင်းဖြောက်ဖို့ကတော့အခုလာတဲ့ယောဂီများရဲ့တာဝန်ပါတူတယောက်ကဖြစ်ဖြစ်အများကပဲဖြစ်ဖြစ်ယုတ်ထုတစ်ခုခုကိုပစ္စည်းတစ်ခုခုကိုတောင်းလို့ပေးသူကအနိဗ္ဗာန်မှာရှိလို့ရှိရင်ရော့ယူတော့ပေးလို့ရစကောင်းပါတယ် အစင်မတင်သေးလို့ရှိရင်လည်းအစင်သိအောင်ပြုလုပ်ပြီးတော့ပေါ့လေပေးလို့ရစကောင်းပါတယ်ဘုန်းကြီးတို့အခုပေးမဲ့ဓမ္မဆွေမျိုးဓမ္မမိသားစုတွေကိုပေးမဲ့တရားကတော့ရော့ယူတော့လို့ရုပ်ထုလို့ပြီးလို့မရစကောင်းမဟုတ်ဘူးနီလနေတာပြီးလို့ရပါတယ်ဟွန်းအဲတော့ပြတ်ထားတဲ့နီလအတိုင်း ကျင့်သုံးသူဟာဟောလေကျင့်သုံးသလောက်ကိုယ်မှာအကျိုးကျေးဇူးရှိသွားမှာပါပဲခံယူတဲ့အခါမှာလည်းပဲမြတ်မြတ်နိုးနိုးခံယူကျင့်သုံးတဲ့အခါမှာလည်းမြတ်မြတ်နိုးနိုးယူတည်တည်လေးလေးဆဆစိစိဆက်ဆက်ကျင့်သုံးလို့ရှိရင်ဘုန်းကြီးတို့ကုညာချိုးနှပ်ပါလေအစာစားတယ်လို့ပါပဲဒီအာဟာရနဲ့ပြည့်စုံတဲ့ဩဇာတနဲ့ပြည့်စုံတဲ့ ရတာကောင်းတဲ့အစာတစ်ခုကိုကိုကျွေးလို့တဲ့ပုဂ္ဂိုလ်ကြီးကျွေးတဲ့အခါမှာတခါတည်းစရုံနဲ့တော့အာရတကတော့ပြည့်စုံမှာမဟုတ်ပါဘူးအာရကြောင့်ဖြစ်တဲ့ယုတ်တိတွေလည်းပဲထူးခြားခြားကြီးကြောင်းလဲတော့မှာမဟုတ်ပါဘူးဒီရတာကောင်းမှသိလို့ရှိရင်ဩဇာတနဲ့ပြည့်စုံတဲ့အစာအစာဟာအကျိုးကျေးဇူးရှိမှသိလို့ရှိရင်အဲ့ဒီအစာကို ထပ်တလဲလဲစားရပါတယ်။တနည်းအားဖြင့်လည်းတက်ဆုံးဓာတ်ပီတာဆုံးပါတဲ့အစားအစာတွေဟာပါလေ။ဒီစားတွေကကောင်းတယ်ဆိုလို့ရှိရင်ညင်ကြထားတဲ့အတိုင်းတိတိကျကျပါလေ။စားမှကိုယ်တည်းကရုပ်တည်တည်ဟာစက်ကစက်ကဖြစ်ပြီးတော့ခွာပလနဲ့ပြည့်စုံပြီးတော့ကိုယ်လိုရှိတဲ့ဟာတွေလုပ်နိုင်ပါတယ်။ထို့တူပါပဲခွေးတို့စိတ်ပိုင်းဆိုင်ရာမှာဝဇ္ဇတနဲ့ပြည့်စုံတဲ့ ကျင့်ဤအမှန်လေးပြည့်တဲ့အခါမျိုးမှာညံ့ညံ့လုံလုံခံယူပြီးတော့ပေါ့လေအဲကျင့်သုံးလို့ရှိရင်တဖြည်းဖြည်းမိမိရဲ့စိတ်အစဉ်မှာဓမ္မဩဇာကြီးပြန့်နှံ့ပြီးတော့အဲတစ်ချိန်နဲ့တစ်ချိန်တရက်တည်းတရက်ပေါ့လေအမှန်အောင်ဝယ်ကောင်းတဲ့စိတ်စွမ်းအားတွေပေါ့လေတတ္တစွမ်းအားတွေရဲရဲနဲ့ဝိရိယစွမ်းအားတွေပြီးတော့ တတိဆွမ်းအားတွေတမာတိဆွမ်းအားတွေပညာဆွမ်းအားတွေဒုစိတ်တရားတွေကိုရှောင်အားကောင်းတဲ့ခိတိအရှိအကျောက်ဆွမ်းအဲခိတိအရှိဆွမ်းအားတွေအကျောက်ဆွမ်းအားတွေပေါ့အောဝယ်ကောင်းတော့အောင်တိုးတက်ဖွံ့ဖြိုးပြီးတော့အရှင်လက်လက်ပေါ်ပြောင်းလဲဖို့တွေအဲတွေ့ကြုံတော့ရပါခံစားတော့ရပါပါပဲ အဲ့ဒီစွမ်းအားတွေထဲမှာသီရိပလနဲ့ဥတ္တပပလပြုမှပြောမှစိတ်ထားမှတွေပေါ့လေပြုပြောစဉ်းစားရမှာပေါ့လေယုံမုန်းစစ်ဆုံးအဲ့ဒါတွေဖြစ်လာမှာကိုလည်းပဲကြောက်လန့်မှားမိလို့ခံရမယ်မှုပြစ်တွေပေါ့လေအကျိုးရအကျိုးသက်တွေပေါ့လေအဲ့ဒါတွေလည်းပဲယုံမုန်းစစ်ဆုံး ကြောက်လန့်ပြီးတော့စိတ်တွေ့ကြကြရှောင်ကြမယ်ဆိုလို့ရှိရင်တယောက်ရှောင်လို့ရှိရင်အဲ့ဒီတယောက်ဟာကိုယ့်ကိုယ်ကိုအောင်နိုင်သူခေါ်တာပါနှစ်ယောက်ရှောင်နိုင်လို့ရှိရင်နှစ်ယောက်အောင်နိုင်သူခေါ်တာပဲအစုလိုက်ပြုံလိုက်ရှောင်နိုင်လို့ရှိရင်အစုလိုက်ပြုံလိုက်အောင်နိုင်သူခေါ်တာပဲတနိုင်ငံလုံးကျင့်သုံးလို့ရှိရင်တနိုင်ငံလုံးအောင်နိုင်သူခေါ်တာတကဘာလုံးကျင့်သုံးလို့ရှိရင်တကဘာလုံးအောင်နိုင်သူခေါ်တာပါပဲ။ ပြီးတော့တကဘာလုံးအေးချမ်းမှုရရေးအတွက်အခြေခံကျတဲ့ဖြစ်တဲ့ဥတ္တပဒီတရားစွမ်းအားပေါ်ကြီးကောင်းသွားပြီဆိုလို့ရှိရင်ကိုယ့်ကိုယ်ကိုတရားနဲ့အောင်ရည်များဖြစ်ပြီးတော့ကိုယ့်ကိုယ်ကိုလည်းပဲအများကြီးရှင်းလိုက်ကြမယ်ဝိကျင်ကဘာလေးကိုလည်းပဲအေးချမ်းမှုပြုလို့ပြုရရောက်မယ်လက်နဲ့နဲ့အာနာနဲ့အနေယူတဲ့ကိစ္စဆိုတာပြဿနာကြီးကြီးထွားပါတယ် နောက်ပိုင်းကပူလောင်မှုတွေဖြစ်လာတတ်ပါတယ်လူမိုက်လမ်းစဉ်မှာလူမိုက်သွားလမ်းမိနေကြွဤဆိုတော့လူတွေလူမိုက်တွေသွားလမ်းဟာနောက်ပိုင်းရတာပူလောင်ကြနေကြတာပဲသူဟိယုတ္တပအခြေခံပြီးတော့ကိုယ့်ကိုယ်ကိုထိချုပ်နိုင်လို့ကိုယ့်ကိုယ်ကို အောင်နိုင်သူဥယျာဉ်များပြီဆိုလို့ရှိရင်ကိုယ့်ကိုယ်ကိုအနိုင်ယူတာမှတကယ်အနိုင်ယူခြင်းဆိုတာကောင်းသဘောပေါက်နားလည်ပြီးတော့ ကိုယ့်ကိုယ်ကိုအနိုင်ယူတဲ့ကြီးတွေလည်းပဲတယောက်ကစားတရားဆိုတဲ့အတိုင်းပေါ့ဒီကဘာပြတ်နှံ့သွားမယ်ဆိုလို့ရှိရင်တော့ပူလောင်နေတဲ့ကဘာကြီးဟာတဖြည်းဖြည်းအခုချိန်ကြီးကျပြီးတော့ပေါ့လေဒီကြောင့်ခုလည်းပဲရနိုင်လိမ့်မယ်ဆိုတာပေါ့လေဒီတစ်ချက်ရည်ကြည့်ထားပါတယ်အတိတရားအကျင့်တရားဓမ္မဟာကျင့်သုံးလူပုဂ္ဂိုလ်ရဲ့တဏ္ဍာမှာကျင့်တဲ့လောက် တိတိယောက်ယောက်ရှိပြီဆိုလို့ရှိရင်ဓမ္မသွေးတွေဟာပူပူလေးလေးဖြစ်တော့မှာပါပဲသွေးပြတ်နေဆိုတာပူပူလေးလေးဖြစ်မှာသွေးပြတ်အေးသွားလို့ရှိရင်သွေးရခဲသွားတော့ပါအဲ့ဒါလို့ပူလွေးတဲ့နွေးနွေးထွေးထွေးဓမ္မသွေးတွေဟာကဘာသူကဘာသားတွေမှာတော်တော်လေးပြတ်လှန်သွားပြီဆိုလို့ရှိရင်ဓမ္မသွေးဆက်ပြီးဖြစ်တော့ပါတယ်ရိုးရိုးဓမ္မမိတ်ဆွေအပြင်ပေါ့လေ ဓမ္မစေမျိုးဖြစ်သွားပါတယ်အဲ့ဒီဓမ္မစေမျိုးအားကောင်းဒီပရိစ္ဆာဘာဝနာတရားကပြုလုပ်ပါတယ်ဒါဘုန်းကြီးတို့ကလည်းပဲတတ်သမ ्या ဖတ်သမ ्या ဓမ္မကိုမြတ်လို့ချစ်ခင်တဲ့ပုဂ္ဂိုလ်တွေကိုဓမ္မသွေးနွေးနွေးထွေးထွေးလေးပေါ့လေအဲဆက်ပြီးတဲ့အနေဖြစ်တော့အရောက်အထုတ်တဲ့ပုဂ္ဂိုလ်များလည်းပဲမိမိရဲ့ခန္ဓာမှာဓမ္မသွေးတွေနွေးနွေးထွေးထွေးဖြစ်သွားပြီဆိုလို့ရှိရင် ဘုန်းကြီးတို့တွေနဲ့ဓမ္မတွေးတာအရင်ချဖြစ်တော့ပါပြီပြီးတော့တရားအကူကြည့်တယ်ဆိုတာအကူကြီးကိုခံယူတယ်ဆိုတာပေးသူရောခံယူသူပါမိမိရဲ့တဏ္ဍာပါဓမ္မတွေမိမိထူထူဖြစ်အောင်ပြုလုပ်တာပါဆိုရင်မမှားပါဘူးအဲ့ဒီလိုပေးသူရောယူသူပါဓမ္မတွေမိမိထူထူဖြစ်သွားပြီဆိုလို့ရှိရင် လူမျိုးဆိုတာပျောက်သွားပါပြီလူမျိုးပျောက်သွားပြီဆိုလို့ရှိရင်အဲလူမျိုးအစွဲအလားဆိုတာလည်းပျောက်သွားပါပါပဲကဘာပေါ်မှာရွှေမျိုးတစ်ခုလည်းဖြစ်သွားပါပါပဲဟာလူစင်တာညှင့်တင်ပြီးဓမ္မတွေးပြဿနာနဲ့ဆွေးနွေးတစ်ခုလည်းဖြစ်သွားမှာပါပဲဒီတော့ဘုန်းကြီးတို့တပည့်ကလာရောက်တဲ့ပုဂ္ဂိုလ်များကို မြတ်စွာဘုရားအလိုတော်ကြရိုးရိုးဓမ္မဆွေမျိုးအပြင်ပေါ့လေဓမ္မသွေးသားဆက်တူဓမ္မမိတ်ဆွေအပြင်ပေါ့လေဓမ္မသွေးသားဆက်တူဓမ္မသွေးနဲ့နည်းနည်းထွေထွေဖြစ်အောင်ပေါ့လေကြည့်လို့ပြီးတဲ့အခါမျိုးမှာဘုန်းကြီးတို့ကပေးသူဟုတ်လို့ဆရာအနေနဲ့လည်းမတတ်မှတ်ပါဘူးခံယူသူများလည်းပဲဘုန်းကြီးတို့ရဲ့တပည့်ဆိုတဲ့အနေနဲ့လည်းမတတ်မှတ်ပါဘူးဆွေမျိုးအချင်းချင်းပဲဆိုတာ အဲ့ဒါလိုသဘောထားရမယ်ဆွေမျိုးချင်းချင်းဆိုလို့ရှိရင်ပြောမလားဆိုမလားပေါ့ဒီအခက်ခက်ကကျွေးရရှိတဲ့ထောင်တော့အသိခံရတယ်ဆိုတာအဲ့ဒါလိုနှုတ်တစ်ဖက်မှာဓမ္မသွေးတွေနွေးနွေးထွေးထွေးဖြစ်သွားပြီဆိုရင်လောကီနီအေယအထက်ထက်တော်ဆက်ခဲ့တဲ့ဆွေမျိုးတော်မှုတွေလည်းပဲမြင့်တင်အဲ အားကောင်းအောင်ပြုလုပ်ရလဲရောက်ပါတယ်ဘုန်းကြီးတို့တွေဟာကဘာမီကြီးဘောမှာနေကြတဲ့ပုဂ္ဂိုလ်တွေဆိုတော့ကဘာဆွေမျိုးအစ်စ်တွေပါလူသားတွေပါအဲဒီဘက်ကကြည့်လို့ရှိရင်လည်းပဲကဘာလူသားချင်းဆိုတော့ကဘာဆွေမျိုးလို့ဆိုရပါတယ်စိတ်ကြဝဠာထဲမှာသူကဲမှာနေကြတဲ့ပုဂ္ဂိုလ်တွေဆိုတော့စိတ်ကြဝဠာဆွေမျိုးလို့လည်းဆိုနိုင်ပါတယ် ဘုရားလူလူကြပြောရမယ်ဆိုလို့ရှိရင်တူးနဲ့တူးဟာဘဝတွေကအပြောင်းအလဲကများတော့အဆက်များတော့ဘဝတစ်ဆက်ဆက်မှာဘဝတစ်ခုခုဟာပေါ့လေတာဖာခြင်းကြီးကိုယ်လုံးပါခြင်းတူရည်ခြင်းစသည်ပေါ့လေသူမျိုးမတော်ဘူးတာမရှိတဲ့တော်ဘူးကြတာကြီးရဲ့ဒီတော့ကဘာနဲ့ခြီးပြီးတော့ ဆွေမျိုးတွေတော်ဆက်ခဲ့တာဖြစ်တော့ဆွေမျိုးဟောင်းနေပါပဲဆွေမျိုးဟောင်းနေအတိတ်ပြန်ဖြစ်သွားမယ်စကြဝဠာဆွေမျိုးတွေကလည်းပဲတကယ်ကိုပဲဒီလန်းဆန်းတဲ့တစ်လွယ်တဲ့ဘောလေးဆွေမျိုးတွေပြန်ဖြစ်သွားနိုင်တယ်ကဘာကြီးဘုရားမြေနေကြတဲ့ပုဂ္ဂိုလ်တွေကဘာဆွေမျိုးတွေဟာလည်းတကယ်ကိုပဲအင်းအားကောင်းတဲ့ဆွေမျိုးတွေဖြစ်သွားပါပါပဲဒီတော့ဒီဓမ္မဆွေမျိုးတော်ဆက်မှုဟာလောကီနည်းတော်ဆက်တဲ့ဆွေမျိုးကို အင်အားတွေတောင့်တင်းစေပြီးတော့ဟောဒီလလဆဆဖြစ်စေနိုင်တယ်ဆိုတာလည်းဘုန်းကြီးတို့အမခံရပါတယ်ဒီစကားအရဆိုလို့ရှိရင်ဘုန်းကြီးတို့တွေဟာသူမျိုးဟောင်းနေတယ်တပတ်သူရောပြီးတော့စัจ java လာသူရောအဲ့ဒီပေါ်မှာအထူးတော်ဆက်တာတော့ဓမ္မသူမျိုးဆိုတာကိုအဲ့ဒါကတော့အကောင်းဆုံးပဲလို့ဒီကုန်းကျောင်းအနေနဲ့ပြောချင်တာတော့အခုလိုရွှေ့ချက်တဲ့အတွင်းမှာ ဓမ္မဆွေမျိုးတွေပေါ့လေဓမ္မမိသားစုတွေဓမ္မသွေးတဲ့လေးလေးဖြူဖြူဖြစ်ဖို့ရအတွက်အမြဲတစေလိုအပ်တဲ့ဘုဒ္ဓတော်ဒါအရေးကြီးတယ်ဆိုတော့နားလည်ဖို့ပါပဲဤချမ်းတဲ့ဆောင်းခါမှာလုံလောက်တဲ့အဘုဒ္ဓမရဘူးဆိုလို့ရှိရင်အဘုဒ္ဓမရတဲ့ခန္ဓာကိုယ်အစိတ်ပိုင်းဟာအေးပတ်ပြီးတော့သွေးတွေခဲတတ်ပါတယ် တွေးသွားလာမကောင်းဖြစ်ပြီးတော့နေမကောင်းလည်းဖြစ်နိုင်ပါတယ်တကိုယ်လုံးအေးပတ်သွားပြီဆိုလို့ရှိရင်တော့တကိုယ်လုံးမှာလက်ပတ်နေကြတွေးဟာရပ်ပြီးတော့အာဒီလည်းတည်နိုင်ပါတယ်ပြီးတော့ဒီခါမျိုးမှာခန္ဓာကိုယ်လှုပ်ရှားခြင်းအားဖြင့်ပူနွေးအောင်ပြီးတော့ခြိတာလိုဟာမျိုးတွေအသုံးပြုတာပြီးတော့နှွေးထွေးတဲ့အဝတ်တွေပေါ်လေးတဲ့အဝတ်တွေရှိရင်နှွေးနှွေးထွေးထွေးလေးနေရတယ် တွေးအသွားလာတွေလည်းပဲယူနာကောင်းပါတယ်အဲ့ဒီသဘောမျိုးပိုက်ပြီးတော့ပေါ့လေအခုဓမ္မသွေးတစ်ခုလုံးပြတ်နှံ့မှုရပြတ်နှံ့သူတွေဥယျာဉ်များဖို့ရအတွက်တတိပ္ပာသွေးပေါ့လေနဲ့တတိပ္ပာသွေးပါအာတပလုံလဝရိယခေါ်တဲ့အပူဓာတ်စိတ်ကနိုင်မလတ်ပေါ့လေအဲကြောင်းကြစိတ်တဲ့ရဲရဲနဲ့ဝရိယအဲဒီရဲရဲနဲ့ဝရိယတစ်စီရှိနေလို့ရှိရဲ့ စက်ကလည်းဝလာတစီရှိနေလို့ရှိရင်စိတ်အစဉ်မှာဘုဒ္ဓတည်အများသာရရှိနေတော့အေးပတ်ချင်ဖြစ်နေတော့ဓမ္မတွေးတွေဟာဒီကလုံးလဲပတ်ပြီးတော့လေဒီအနေငယ်တွင်လာအနေငယ်တွင်မှာပဲဓမ္မတွေးတွေရင်းချက်ပါပါပဲအဲ့ဒီဓမ္မတွေးတွေစိတ်ချလောက်တဲ့ရင်းချက်အောင်လို့ဘုန်းကြီးတို့တွေရလည်းပဲအားရပါရလူလူလာလာနဲ့ပေါ့လေဟွန်း ဓမ္မအကူပြည့်နိုင်ပါစေလို့ခံယူတဲ့ပုဂ္ဂိုလ်များလည်းတကယ်များများလုံးလုံးနဲ့ဒီဓမ္မကိုခံယူပြီးတော့ဓမ္မသူကြီးနူးနူးထူးထူးဖြစ်ပြီးတော့ဘောလေထူးခြားတဲ့ခံစားမှုမျိုးအာမခံရှိတဲ့ခံစားမှုမျိုးဖြစ်နေအောင်သုသနိုင်ကြပါစေတိုက်တွန်းရင်းနဲ့ဒီနေ့ဆုံးသတ်လိုက်ပါတယ်သာသာ